ခန်းကြီး19အငယ်1မှ9ယူဒရှင်မင်းယောရှဖတ်သည်ယေရုရှလင်မြို့နန်းတော်သို့ညင်ဝတ်စွာပြန်လာ၏ဟာနန်သားပရောဖက်ယေဟုသည်ယောရှဖတ်မင်းကြီးကို ခီးဥကြိုပြုအပ်သောငါထွက်သွား၍မင်းကြီးသည်မတရားသောသူတို့ကိုမဆတင်သလိုသာရဖျားကို မုံသောသူတို့ကိုချစ်တင်သလိုယခုပြုသောအမှုကြောင့်သာရဖျား၏အမျက်တော်သည်မင်းကြီးအပေါ်သို့တက်ရောက်လေပြီသို့တော်လည်းမင်းကြီးသည်တပြီလုံးတွင် အာရှရပင်တို့ကိုပယ်ရှား၍ဘုရားသခင်ကိုရှာခြင်းငှါသဘောချသောကြောင့်ကျင့်သောအကျင့်ကောင်းပါပြီဟုဆို၏ထိုနောက်ယောရှဖတ်သည်ယေရုရှလင်မြို့၌နေ၏တဖန်ဘေရရှေဘမြို့မှဆက်၍အေဖရင်တောင်တိုင်အောင်လှည့်လေသည်ဖြင့်ပြည်သားတို့ကိုဘိုးဘေးတို့၏ဘုရားသခင်သာရဘုရားထံတော်သို့ပြန်စီတော်မူ၏ ယုဒနိုင်ငံတွင်ခိုင်ခံ့သောမြို့ရှိသမျှအသီးအသီးတို့၌တရားသူကြီးတို့ကိုခန့်ထား၍၊သင်တို့ပြုသော အမှုကိုသတိပြုကြလော့။လူ၏အမှုကိုစောင့်၍တရားစီရင်သည်မဟုတ်။သင်တို့စီရင်ရာတွင် ရှိတော်မူသောသာရဘုရား၏အမှုတော်ကိုစောင့်၍စီရင်ရကြ၏တို့ဖြစ်၍သာရဘုရားကိုကြောက်ရွံ့သောစိတ်ရှိ၍တတိပြုကြလော့ငါတို့ဘုရားသခင်သည်မတရားသောအမှုကိုလက်ခံခြင်း လူမျက်နာကိုထောက်ခြင်းတစိုးစားခြင်းအခွင့်ရှိတော်မမူဟုမှားထားတော်မူ၏အငယ်ရှိမှ7ယေရုရှလင်မြို့၌လည်းသာရဘုရား၏တရားမှုတို့ကို၎င်း ယေရုရှလင်မြို့သားအချင်းချင်းတရားတွေ့မှုတို့ကို၎င်းစီရင်စေခြင်းငှာလေဝိသားယေပရောဟိတ်ဣဒရေလအဆွေအမျိုးတကြီးအချို့တို့ကိုခန့်ထား၍တင်တို့သည်စုံလင်သောစိတ်နှလုံးနှင့်သာရဘုရားကိုကြောက်ရွံ့လျက်တစ္ဆာဆောင်လျက်စီရင်ကြလောအမျိုးမျိုး၌နေသောအမျိုးသားချင်းတို့တွင်လူအသက်သက်ချင်းမှုစီရင်ထုံးဖွဲ့တော်မူချက်ပြည့်ညတ်တရားကိုလွန်ကျူးခြင်းအမှုမြည်ဒီကားတင်တို့ရှိသို့ ရောက်လင်တင်တို့နှင့်အမျိုးသားချင်းတို့အပေါ်သို့အမျက်တော်တက်ရောက်စေခြင်းငှာသူတို့သည်သာရဘုရားကိုမပြည့်မှားရမည်အကြောင်းတတိပေးကြလောတို့ပြုလင်ကိုယ်တိုင်အပြစ်လွတ်ကြလိမ့်မည်သာရဘုရား၏အမှုအရာရာတွင်ယေဘုဟိမင်းအာမရိသည်တင်တို့ကိုအုပ်ချုပ်ရ၏ရှင်ပြန်၏အမှုအရာရာတွင်ယူဒအမျိုးမှမင်းဖြစ်သောဣရှမေလသား ဇေဗဒိသည်အုပ်ချုပ်ရ၏။လေဝိသားတို့သည်လည်းအမှုထမ်းလုလင်လုပ်ရကြ၏။ရဲရင့်စွာစီရင်ကြလော့။ထာဝရဘုရားသည် ကောင်းသော သူတို့ဘက်မှာနေတော်မူမည်ဟုမှာထားတော်မူ၏။